မှတ်မိတော့ဘူးတဲ့ဘုရားကတော့အမြဲတမ်းလုံလုံနဲ့ရောက်ဘုရားလောင်းညာက၅ပါးတွင်ဘုရားကိုခြံကြံဤ၄ပါးယံခါမှမှတ်သားကြံနှင့်မည်တဲ့ဘုရားလောင်းညာဘုရားလောင်းညာကံ၅ပါးတွင်ဘုရားကိုခြံကြံသည့်၄ပါးယံခါမှ မှတ်သားကြနှင့်ညီဘုရားလောင်းညာသံဃာပါတွင်ဘုရားကိုချမ်းကျမ်းသည့်လေးပါယံခါမမှတ်သားကြနှင့်ညီဘုရားလောင်းညာသံဃာပါတွင်ဘုရားကိုချမ်း ယံသည့်၄ပါးယံခါမမှတ်သားကြနှင့်ဤ နေတော့ယံဖယံခါမှားတတ်သေးတယ်ယန္တိ၄ပါးဆိုတာဘာတွေပါလဲကာမေတုမိစ္ဆာသာရပြီးတော့ကုရာမေရယအဲ့ဒါတော့ယံဖယံခါမှားတတ်တယ်ဒါဖြင့်အဲ့ဒီ၄ပါးတော့ယံဖယံခါမှားတတ်သေးတယ်မုဒ္ဒဝါရကံတော့ဘာကြောင့်လုံယုံတာပါလဲအပြစ်ကြီးလို့เนาะကြီးကတော့မူသားဆိုတဲ့ဆိုမြေတောင်မျိုးတဲ့ဆိုမဟုတ်လား ဗေတိယမင်းတို့မူသားဆိုတာနဲ့လိန်ပြောတာနဲ့ပဲတခါတည်းမြူပြိုးသွားတယ်အဲ့လောက်ကြောင်အဖြစ်ကြီးတယ်ဒါနဲ့မကသေးဘူးတဲ့လောကမှာလည်းမကောင်းကျိုးဒီဘဝမှာလည်းမကောင်းကျိုးမကောင်းချမ်းသာအဲမကောင်းကျိုးတွေဆင်းရဲကျိုးတွေရတယ်တဲ့အပြစ်တွေရတယ်လာမယ့်လာမယ့်ဘဝတွေမှာလည်းမကောင်းကျိုးမကောင်းတဲ့အကျိုးဆင်းရဲကျိုးတွေအပြစ်တွေရတယ်တဲ့အစ်တီဝအထကထာမှာမူသားဆိုတဲ့ပုဂ္ဂိုလ်ရနိုင်တဲ့အပြစ်တွေမာယာစိတ်ဓာတာတိယစိတ်ဓာမူသစိတ်ဓာ စိတ်အငြိကြီးတွေရှိနေတဲ့ပုဂ္ဂိုလ်တွေရနိုင်တဲ့စိတ်အပြစ်တွေကြားထားတယ်မာယာသာထေပလေးပစနှုတ်လျာမတီအပြစ်ဒီကမပီစကားမညီသွားနဲ့ပုံညာပါဇကို6ကလျက်ညထဣန္ဒြေကိုနေမလဩဇာကြ၍နှုတ်ကကြံထောစိတ်လျက်ပေါ်သည်ရှောင်းသောအပြန်အကျိုးသည် စာရွက်ပါတဲ့လူတော့စာရွက်ထဲမှာရှိတယ်နော်မာယာတာထေယဆိုတဲ့ကောင်းစဉ်ရဲ့အောက်မှာမာယာတာထေပလေးပစာပလေးပစာမာယာမိမိအဖြစ်ဖုံလွှမ်းတဲ့တာထေယကောက်ကြည့်စင်းလဲတယ်မရှိတဲ့ကိုခေါ်တယ်အဲ့ဒါလို့ညာတလိန်တတ်တဲ့စိတ်ထားရှိပြီဆိုလို့ရှိရင်ပလေးပစာတဲ့ပလီတိ၆ချက်တဲ့နိုင်ဆိုပါလားပလေးပစာဆိုတာပါအဲပလီတိ၆ချက်တဲ့ တီရီတာတာတွတ်တွတ်တွတ်တော်တော်ပြောတတ်တယ်တဲ့ဟုတ်တာလည်းမဟုတ်ဘူးတဲ့နော်ပလေပစာနှုတ်ရှာမတီးနှုတ်မတီးဘူးဆိုတာဘာပြောတာလဲစကားမတီးတာရှာမတီးဘူးဆိုတာရောစကားမတီးတာနှုတ်မတီးရှာမတီးဘူးဆိုတာလိန်နာပြောတာလားညာတာပြောတာလားလိန်နာရောညာတာရောနော်မာယာရောတာထေရရောနှုတ်ရှာမတီးအပြစ်ဒီကအဲ့ဒီလူရမယ်အပြစ်ဒီကဘာလဲလို့ဆိုတော့ မပီစကားတဲ့စကားမပီဘူးတဲ့ပြောတယ်ဘလုံးမထွေးနဲ့ဒါမှမဟုတ်မန်းဆွဲတယ်လို့ထစ်အားထစ်အားနဲ့နေတတ်တယ်တဲ့ပြောတဲ့အခါလဲဒီဝိသကမပြောနိုင်ဘူးတဲ့အဲ့ဒါမှတ်ထားရောအဲ့ဒါလူလူတွေးပြီးဆိုရင်ဩအရင်ဘဝကတော်တော်မှုသားပြောခဲ့တဲ့လူကို မာယာတာရိယများခဲ့တဲ့လူကသာအောက်မိတာနောက်ရှာမတိအဖြစ်ဒီကမပီစကားမညီသွားနဲ့သွားလည်းပဲမညီဘူးတဲ့ဘုနာကြဲကြဲဒီနာကြဲကြဲနဲ့ ရှည်တဲ့ဟာကရှည်တူတဲ့ဟာကတူနဲ့ပုတ်ညာပါဇက်ပါဇက်လည်းပုတ်တယ်ဆိုပါလားတချို့ခရဏတဲဆိုတာပဲဘာအကျိုးပါလိမ့်မလို့ဘုဒ္ဓဘာသာရဲ့မကောင်းကျိုးပဲအဲကိုပါဇက်ကိုလည်းပြန်ပြီးတော့နည်းနည်းငွေလေးခံနှမ်းကြည့်ကြအောင်အရင်ကဘုရားပြောတာများခဲ့သလားနည်းခဲ့သလားဆိုတာနော် ပုံညာပါဇကို6ကလည်းရဲ့ခန္ဓာကိုတဲ့စုစုပြည့်ပြည့်မရှိဘူးတဲ့6 6ကကပဲတဲ့မြစ်ထဣန္ဒြေဣန္ဒြေမကြည်လင်ဘူးတဲ့သူရဲ့မျက်နှာဣန္ဒြေခန္ဓာကိုယ်အနေထားဣန္ဒြေဟာတဲ့ကြည်လင်ရွှင်ပြမှုမရှိဘူးတဲ့အမြဲတမ်းညှဉ်းနှွမ်းညှိုးမှုညှိုးမိန်နေတဲ့သဘောရှိတယ်မြစ်ထဣန္ဒြေကိုနေမလားခန္ဓာကိုယ်အချိုးအစာမကြဘူး ဩဇာကြ၍ဩဇာကြတယ်ဆိုတာမိမိရဲ့စကားသူတစ်ပါးနားမထောင်ဘူးတဲ့မိမိကတောင်ပြောရင်မြောက်လုပ်တယ်မိမိကမြောက်ပြောတောင်လုပ်တယ်အဖြူပြောအမဲလုပ်တယ်ဩဇာမကြိုက်ဘူးတဲ့ဘာကြောင့်လဲဆိုတော့မုဒဝါဒကြောင့်ကိုနေမလားဩဇာကြ၍နှုတ်ကကြမ်းထောနှုတ်ကလည်းပြောလိုက်မှပြင်ကြံ့ကြံ့တတ်နိုင်မယ်ချူချူသာသာမရှိဘူးအပြစ်ကင်းတဲ့စကားမပြောဘူး ရရင်ဆိုင်ဆိုင်ကြမ်းကြမ်းတန်းတန်းစကားတွေပဲသူပြောတတ်တယ်တဲ့ဒါဘုရားရဲ့အကျိုးတွေစိတ်လျှက်ပေါ်သည်စိတ်လျှက်ပေါ်တယ်ဆိုတာစိတ်မတည်ငြိမ်ဘူးဟိုအာယုံကူပြောင်းလဲဒီအာယုံကူပြောင်းလဲအခုဒီလောက်တစ်ခုလောက်နေတော့ရှိသေးတယ်တော့ကြာဟိုလောက်လောက်ချင်နေပြီဟိုလောက်လောက်နေတော့စင်နောက်ဟိုတစ်ခုလောက်ချင်နေပြီအခုဒီမှာသမင်းစနေတော့ရှိသေးတယ်ဟိုမှာမောဟင်းကသွားစားကျင်လိုက်ပြန်ပြီဒီမှာမောဟင်းကစားနေတော့ရှိသေးတယ်တော့ကြာကြာတော့အိုက်စကရီစားကျင်နေပြီစိတ်ကလျှက်ပေါ်လောလိတယ်မတည်တတ်ဘူးတဲ့ သိလျက်ပေါ်သည်တကယ်လို့များတဲ့မူသားကြောင့်မာယာတာထေရကြောင်းပြီးတော့အမှန်စကားကြီးသာဆိုမဲ့ဆိုရင်တဲ့အဲ့ဒီအကျိုးတွေရဲ့မကောင်းကျိုးတွေရဲ့ပြောင်းပြကောင်းကျိုးတွေရတယ်မာယာတာထေပလေပစနှုတ်တရားမတည်အပြစ်ဒီကမပီစကားမညီသွားနဲ့ပုံညာပဇတ်ကို6ကလျက်ညစ်ထဣန္ဒြေကိုနေမကြကိုနေမလဩဇာကြ၍ နှုတ်ကကြံထောစိတ်တရကိုသည်ကြောင်းသောအပြန်ကျူရီမာယာတတိယမရှိဘူးခုသားကြောင်းမယ်ဆိုလို့ရှိရဲ့နှုတ်ရှာမတိအပြစ်ဒီကမပီစကားဆိုတဲ့ဖြင့်စကားပီပီတတာပြောနိုင်တယ်စကားပြောရင်ပီတာတယ်တစ်တစ်ခေါ်ပါပြောတတ်ရှင်းရှင်းလင်းလင်းပြက်ပြက်သားသားပြောတတ်တယ်တဲ့ခုသားကြောင်းမပီစကားမငြိသွားနဲ့သွားလဲပဲညီးတယ်တဲ့ပလဲလုံးလေးတွေစီထားသလိုလှနေတာပေါ့လေ ပုံညာပဇရဲ့ပြောမြန်ဆိုတော့ခံအာကရင်းကကြာညွန့်နှံ့သိနေတဲ့တဲ့မွေးတယ်ပေါ့ပုံညာပဇကို6ကတ်လျက်ဆိုသူရဲ့ပြောမြန်အကျိုးကခန္ဓာကိုယ်စိုးပြပြပြပြဖြူဖြူရှိတယ်ပေါ့ညစ်ထအိန္ဒြေအိန္ဒြေညစ်သေးပြီးတော့မကြည်လင်တဲ့ပြောင်းမြန်လာတော့အိန္ဒြေကြည်လင်ချွင်ပြနေတယ်သူ့ကြည်လိုက်မယ်ဆိုလို့ရှိရင်ပြက်တရေကိုရှိလို့တဲ့မူသားရှောင်တဲ့ကျိုးကိုနေမလှ ခန္ဓာကိုယ်အကျိုးစားအချိုးစားကြပြီးလှပါတယ်တဲ့ဩဇာကြ၍သူပြောမြန်ကတော့မိမိဩဇာစူးကြတယ်တဲ့မိမိပြောလိုက်တဲ့ဆိုဘာမဆိုပြောခံရတဲ့ပုဂ္ဂိုလ်များကလိုက်တာတဲ့နှုတ်ကကြံထောသူရဲ့ပြောင်းမြန်ကရန်ရန်ဆိုင်ဆိုင်စကားမပြောဘူးတဲ့ချူချူသာသာနဲ့အတိတ်ပဲတိမ်တိမ်မွေ့မွေ့အပြစ်ကင်းတဲ့စကားလေးတွေပဲရင်ရင်ကြီးကြီးစကားလေးတွေပဲပြောတယ်တဲ့စိတ်လျက်ပေါ်ရဲ့ပြောင်းမြန်ကတော့စိတ်ဟာအမြဲတမ်းတည်ငြိမ်တဲ့စိတ်ထားရှိတယ် စိတ်ပေါက်ပဲခတ်မနေဘူးပေါင်းပင်ခတ်မနေဘူးအဲရှောင်လို့ရှိရင်အဲ့ဒီအကျိုးတွေရတယ်တဲ့အဲဆိုကြည့်အောင်မာယာတာထေပလေပစာနှုတ်ရှာမတိအပြစ်စီကမပီစကားမညီသွားနဲ့ပုံညာပစာကို၆ကတည်းရဲ့ယထဣန္ဒြေ ကိုနေမလှကိုနေမလှဩဇာကြ၍ဩဇာကြ၍နှုတ်ကကြံထောနှုတ်ကကြံထောစိတ်လျက်ပေါ်သည်စိတ်လျက်ပေါ်သည်ရောင်းသောအပြန်အကျိုးသည်မာယာသာထေပလေးပစာနှုတ်ကြမတိအပြစ်တီကမပီစကားမညီသွားနှင့် ပုညာပဇာကို၆ကလျက်ယထဣန္ဒြေကိုနေမလာဩဇာကြ၍နှုတ်ကကြံထောစိတ်လျက်ပေါ်သည်ရောင်သောအပြန်အကျိုးသည် မလဲမူသားပြောဝင်ရတဲ့အခါကျတော့မရေကြရတယ်မရေကြလို့မလို့အဲ့ဒီမူသားအကုသိုလ်ကံရဲ့ကံရင်းမြတ်ကြံပြီးဆိုလို့ရှိရင်ကြံနေတယ်ဆိုလို့ရှိရင်တကယ်လို့လူဘဝတခြားကုသိုလ်ကံတစ်ခုခုကြောင့်လူဘဝရအောင်တော့လူဘဝမှာအဲ့ဒါလိုမလမပါတွေဖြစ်ရတယ်ကြီးကဒကမတရားဒကာတရားနဲ့အိမ်အောင်ကြမာရဏတိဒီမှာပဲအိမ်အောင်ကြတဲ့အခါကျတော့တထေးကိုအိမ်အောင်ကြတော့ဒီဒကမကအမြုံဖြစ်နေ သာသမီမဖွာသာသမီမဖွာတော့ဒကာရဲ့ဆွေမျိုးညာဒကာတွေကအဲ့ဒီဒကာကိုတိုက်တွန်းတယ်တင်မှာပစ္စည်းဥစ္စာတွေပြပြစုံစုံရှိပြီးတော့ကလေးလေးတယောက်မှမထွန်ကားဘူးဒါကြောင့်မလို့သားဖွားနိုင်မဲ့အမျိုးသမီးနဲ့နောက်ထပ်လက်ဆက်ပါအောင်လို့တိုက်တွန်းညသို့တော်လည်းပဲတကာကဒီဒကမကိုမေတ္တာကအင်မတန်ညနေတော့မိမိဒကမသိသိရဲ့မှာစိုးတာနဲ့ပဲနောက်တစ်ယောက်မယူပါဘူးအဲ့ဒါကိုသိတဲ့အခါကျတော့ ဓမ္မကသူကိုယ်တိုင်ပဲတိုက်တွန်းတယ်မောင်ရဲ့သာသမီထွန်းကအောင်နောက်တစ်ယောက်ထယူတာကောင်းပါလေယူပါလို့တိုက်တွန်းတဲ့အခါကျတော့ဓမ္မရဲ့တိုက်တွန်းတဲ့တိုက်တွန်းရဲ့အရာသိမပတပါနဲ့ပဲတကာကနောက်တစ်ယောက်ထယူရအိန္ဒိယမှာကိုအိန္ဒိယမှာတော့သာသမီမဖောက်ဘူးဆိုလို့ရှင်အဲ့ဒီအမျိုးသမီးဟာအမင်္ဂလာပဲမင်္ဂလာမရှိဘူးစွန့်ပယ်နိုင်တဲ့အမျိုးသားကမရှိဘူးဆိုစွန့်ပယ်ပလိုက်သူသာသမီမရှိလို့ဆိုတဲ့အကြောင်းပြနေပဲဟွာရှင်းနိုင်ရှင်းကရှင်းကအခုတော့အဲ့ဒီ ထုံတောက်စင်လာရှိသေးသလားမသိပါဘူးအဲနောက်ဓမ္မရလာတဲ့အခါကျတော့အဲ့ဒီဓမ္မနဲ့ပေါင်းတဲ့အခါကျတော့ဆက်သမီနေတဲ့အခါကျတော့ဒီဓမ္မကကိုဝင်ရတာကလေးကခေါကနီးအဲ့ဒီအခါကျတော့မှပထမဓမ္မကသူကမနာလိုတာဘူးအစတုန်းကတော့သူပဲတိုက်တွန်းတယ်တိုက်တွန်းတာလည်းဒါစိတ်ကောင်းလည်းကောင်းတော့ဟုတ်မထင်ပါဘူးတိုက်တွန်းတဲ့သဘောကတော့ဒီတိုင်းတာနေမဲ့ဆိုလို့ရှိရင်တော့ငါကွာပြစ်တော့မှာပဲပြစ်သွားတော့မှာပဲလို့ စိုးရိမ်တာနဲ့ပဲပရိယေတမျိုးနဲ့ဆင်းပြီးတိုက်တွန်းရတာနဲ့တူရတယ်အဲ့ဒီကိုယ်အရင်မှရှိလို့နောက်တစ်ခါမှကိုယ်အရင်မှရှိလို့ဖောက်ကန်နေတဲ့အခါကျတော့ကိုယ်အရင်မှရှိလို့မလို့ကိုယ်ဝန်တီးလာတဲ့အခါကျတော့ကိုယ်ဝန်တီးလာတဲ့အခါကျတော့ပထမဓမ္မကမနာလိုဘူးဧကနာဟောရီဓမ္မသာဒီမိမသာနောက်သားလေးဖွားမယ်ဆိုလို့ရှိရဲ့အဲ့ဒီသားကလေးရဲ့ အရှိန်အဝါနဲ့ပဲဒီမိမဟာဒီတိန်လုံးကိုသူ့လက်ဝကြီးအုပ်တော့ပါပဲအဲ့ဒီလိုဆိုလို့ရှိရင်တော့ငါကသူ့လက်အောက်ကဖြစ်တော့မယ်ဒီတော့ဒီမိမသားမဖွားရအောင်လုပ်ပါပဲဆိုပြီးတော့ဘာလုပ်တယ်လဲလို့ဆိုတော့ယဟန်တပါးကိုချင်းကပ်ပြီးတော့ရှင်ဘုရားတပည့်တော်ဒီလိုဒီလိုအကြောင်းရှိတယ်ဘုရားအဲ့တော့ရှင်ဘုရားကိုဝန်ကြလေးလေးပါလေးမျိုးရှိဘူးလားရှိပါတယ်ယဟန်ဆိုတော့လည်းပဲ ယသိပါအဲ့ဒီခေအဲ့ဒီခါကတော့ယသိပဲရှိပါတယ်လို့ဆိုတော့ဒီလိုဆိုလို့ချင်းတတိတော့ကုညီပါဗျာတတိတော့ဘာတွေသူညာတွေသူပါမယ်လို့ဆိုတော့ဒီလိုဆိုကုညီရတာဟောဆိုပြီးတော့အဲ့ယသိကဖေးလိုက်ပြလိုက်တယ်ဒီဖေးလေးကိုကျွလိုက်ပါလို့ဆိုတော့ဒီဓမ္မကသူရဲ့သူတကရဲ့နောက်ဓမ္မကိုယ်နဲ့ဓမ္မကိုဒီဖေးလေးညာပြီးကျွလိုက်တယ်ဘုဓမ္မတော့ရိုးရိုးမှလည်းစားလိုက်စားပြီးမကြခင်မဲ့သားကြောဖြစ်သားပြက်ကြသွားတယ် သားပြက်ကြသွားတဲ့အခါကျတော့အဲ့ဒီနောက်တကမရဲ့ဆွေမျိုးတွေကဒါဟာရိုးရိုးတော့ဟုတ်ပုံမရဘူးဧကနာပထမမိမရဲ့လက်ချက်ပဲဖြစ်မှာပဲဆိုပြီးတော့လိုက်ပြီးသုံးသန်းစစ်ဆေးကြတော့ပထမမိမရဲ့လက်နင်းနင်းဟာမိမရုပ်ပဲသူများသာသမီရတာကိုမနာလိုတဲ့အတွက်သာသမီပြက်ကြအောင်တင်မဲ့ပြက်ချတာပဲအယုတ်ဓမ္မမပဲဘာပဲနဲ့ပွိုင်းဆိုကြတယ်အဲ့ပထမဓမ္မကကြိမ်ပြောတယ်မလေး ကျမကတောင်းမှပဲကျမယောက်ျားသားသမီးရပါစေခြင်းလွန်းလို့ဒါကြောင့်မလို့နောက်တစ်ယောက်ထယူပါလို့တိုက်တွန်းထားတာပဲအဲ့ဒါကျမကအဲ့ဒီကိုယ်ကိုဖျက်ချရမယ်ဆိုတော့ဒါဟုတ်နိုင်မှာမလားတော့စဉ်းစားများကြည့်ပါဦးအဲ့ဒါလိုပြောပြီးတော့မှမယုံလို့ရှိရင်ကျမကြိမ်မမယ်တဲ့တကယ်လို့များဒီကိုယ်ကိုကျမဖျက်ချရယူအမှန်ဖြစ်ရင်ကျမဟာဖြစ်လျာဘဝမှာသားဖွာတိုင်းဖွာတိုင်းမိမိဖွာတဲ့သားကို မိမိကိုယ်တိုင်ပြန်ပြီးတော့စားရတဲ့ဘဝဖြစ်ရပါစေကြောက်စရာမကောင်းဘူးကျိန်လိုက်တာနော်သူအမှန်ဆိုရတာဆိုလို့ရှိရင်လည်းကျိန်ရင်ကျိန်ပါအောင်အခုတော့အမှားကြီးဆိုပြီးတော့ဒီလိုကျိန်နေဆိုတော့ပြက်ပြီးငိုညံ့ထစရာပဲမာယာလားပါထေရလားမာယာနော်ဘာကြောင့်လဲကိုယ့်ပြစ်ကိုဖုံးလို့နော် အဲ့ဒါနဲ့ပဲအသက်တိုင်းနေပြီးဒီတော့မှသေတဲ့အခါကျတော့ပြိတ္တာမှသွားဖြစ်တယ်။အဲ့ဒီမူတော်ဝါဒကံကြောင့်ပိတ္တာမှသွားဖြစ်တယ်။ဘာကြောင့်ပိတ္တာမှဖြစ်တယ်လဲ။မူတော်ဝါဒကြောင့်မှန်တဲ့စကားဆိုလို့လားမှားတဲ့စကားဆိုလို့လား။လိန်လို့လားညာလို့လား။လိန်တာရောညာတာရော။အဲပိတ္တာသွားဖြစ်တဲ့အခါကျတော့ဂိဇဂုတ်တောင်ပေးမှတော်ကြသာသမီတွေဖွာလိုက်မနဲ့9ယောက်ဖွာတယ်။ ဘွားတဲ့၅ယောက်လုံးကိုက်စပြလိုက်တယ်နောက်တစ်ခါညနေကျတော့၅ယောက်ဘွားတဲ့အဲ့ဒီ၅ယောက်လည်းစပြလိုက်တယ်နောက်တစ်နေ့လည်းဒီလိုပဲ၅ယောက်မနေ့ဘွားစားလိုက်ညနေဘွား၅ယောက်စားလိုက်တယ်ဒီလိုကြီးပဲစားနေဒီနေ့တော့အရှင်နာရဒဆိုတဲ့ဒီဝဇကုဘိညာရတဲ့ယဟန်တော်ကဘိသဘုတ်တောင်သွားတဲ့အခါကျတော့ဒီပိဋ္ဌာမကိုသွားပြီးမြင်တာကိုမြင်တာနဲ့မေးကြည့်တယ်ဟဲ့ဘယ်နဲ့တော့ဒကမအသင်ဟာသာသမီတွေကိုသာသမီတွေဘယ်နဲ့ဘာဘာကြောင့်စားနေတယ်လဲလို့ဆိုတော့ဒကမက နောက်ဘဝကသူ့ရဲ့ အကုသိုလ်မှုတော်ဝါဒကံကိုပြန်ပြီးတော့ရှင်းလင်းလျှောက်ထားပြရှင်းလင်းလျှောက်ထားပြတယ်ဒါကိုရှင်နာရဒကမြတ်စွာဘုရားဌာနမှာပြိဿဆုံကြီးတဲ့အချိန်မှာဒီအကြောင်းပြန်ပြီးတော့လျှောက်ပြတယ်ဘုရားရှင်လည်းပဲဒီအကြောင်းအရင်ကတည်ပြီးသားပါပဲဒါကြောင့်မူသားဆိုတာအဲ့ဒါလောက်ကြီးတယ်တဲ့အဲ့ဒါလောက်ကြီးတခါတော့ဗာရာဏသီဒီမှာပါပဲယမရမင်းကသူကအကြီးအကျယ်ပွဲလောင်းနေနေကြီးကျင်းပါတာကို အကြီးအကျယ်ပေါ်လန်းသဘင်ကြီးကျင်းပတဲ့အခါကျတော့ပေါ်လန်းသဘင်ကအင်မတန်ကြီးကျယ်တော့12ယူစိ12ယူဇနာရှိတဲ့ဗာရာဏသီမြို့ကြီးဟာအုပ်အုပ်ကျက်ကျက်နဲ့လူသားလူသားတွေနဲ့မစိတ်ဘူးဒုရိယာတန်တိတာပုတ်တန်တွေနဲ့လူတွေလည်းဝကောင်းသလားတွေနဲ့သွားကြလာကြကြည့်ကြတယ်အဲ့ဒါလိုဖြစ်နေဒီအချိန်မှာနတ်တွေကနတ်သားတွေကလည်းပဲဗာရာဏသီတွေကပွဲကြီးလမ်းကြီးကိုတို့သွားကြည့်ကြမယ်ဆိုပြီးတော့တချို့နတ်တွေပေါ့လေ နတ်ပြည်ကကက်ကာရုနတ်ပန်းတွေကိုအဲ့ဒီနတ်ပန်းမွင့်တွေကိုပန်းငွေလို့ပန်းကုံပန်းကုံပြီးတော့ခေါင်းမှာပတ်ပြီးတော့လာကြကက်ကာရုနတ်ပန်းဆိုတာကယူဇနာပေါင်းကြောင့်များစွာအရာကနေပြီးမှုရတယ်တဲ့ဟိုစစ်မဖြစ်ခါကတော့မှအဲ့ဒီကက်ကာရုရဲ့နာမည်ကိုအတုယူပြီးတော့ကက်ကာရုရေမှုရဆိုပြီးတော့အဲပေါ်လိုက်သေးတယ်ကက်ကာရုရေမှုလည်းပေါ်တယ်ကက်ကာရုရှူသေးလည်းပေါ်တယ် အဲ့ဒီကက်ကရုဏာပန်းကိုနတ်သားတွေကစီကုံနတ်သားနတ်သမီးတွေကပန်းကုပ်ပြီးတော့ခေါင်းမှာပန်းကုပ်တွေဆွပြီးတော့လာကြလာကြပြီးတော့ဗာရာဏသီမြို့ပေါ်ကောင်းဝင်ကနေကြတဲ့အခါကျတော့ဗာရာဏသီမြို့တစ်မြို့လုံးဟာအမွှေးအကြိုင်တွေနဲ့ထုံထွှမ်းနေတစ်မြို့လုံးဟာမွှေးကြိုင်နေတာပဲမွှေးကြိုင်နေမဲ့တော့မြို့လုံးမွှေးနေပါလားဘာဖြစ်ကြတယ်ဘယ်ဘယ်ဘယ်ပန်းကများမွှေးနေသလဲနဲ့ကြောက်ကြတဲ့အခါကျတော့လူတွေမှာပန်းနဲ့ပန်းကတော့မွှေးတော့မတွေ့ရဘူး အဲ့တော့မှနတ်တွေကလည်းသိတယ်ဩသူတို့ဘာကြောင့်ဖွေးတယ်ဆိုတာသိကျင်နေတာပဲလေဆိုပြီးတော့ကောင်းငင်ကဆင်းမင်းရင်ပြင်ပြိတ္တရဲ့အလယ်မှာကောင်းငင်ပေါ်မှာပဲရပ်ပြီးတော့သင်တို့ဘာတွေများဆွေးနွေးတိုင်မြင်နေကြလဲဆိုတာမှုွေးလွန်ကြိုင်လွန်လို့ဘို့ဒါကြောင့်မလို့ဘယ်ပန်းကများမှုွေးတယ်လဲလို့လိုက်ပြီးတော့မင်းများစုံစမ်းနေကြတယ်လို့ဟောတခြားမဟုတ်ပါဘူးဟောဒီမှာကျွန်ုပ်တို့နတ်တွေကကိက္ကာရုဏပန်းတွေကိုယူလာကြပါတယ်ဒီပန်းတွေကမှုွေးနေတာပါလို့ဆိုတော့ သင်တို့ကဘယ်နဲ့တည်းကလဲတာဝတိန်၅ပါးဒီလိုဆိုလို့ရှိရင်သင်တို့မှာတာဝတိန်၅ဒီနှစ်ပန်းနေတဲ့ပေါ်မှာပေါ့အာပေါ်ပါတယ်ဒိဗ္ဗကက်ကရုကက်ကရုနှစ်ပန်းဆိုတာအမှန်တန်ပေါ်တယ်ဒီလိုဆိုလို့ရှိရင်သင်တို့နတ်ပြည်မှာပေါ်တာပဲအဲ့ဒီနှစ်ပန်းနေကျမတို့ပေးခဲ့ပါကျမတို့ပေးခဲ့ပါပြောမလားကျွန်တော်တို့ပေးခဲ့ပါပြောမလားအဲ့ဒါပြိတ္တာတွေဘယ်လိုထင်ကြမောင်ဖေးသားမနဲ့ထင်တော့ ကျမတို့ပေးခဲ့ပါလို့ပြောမလားကျွန်တော်တို့ပေးခဲ့ပါပြောမှာကျမတို့ပေးခဲ့ပါပဲပြောမယ်တောင်းတာဘယ်သူတွေလဲဘာကြောင့်မှလဲအမျိုးသမီးတွေကတောင်းပန်းကြိုက်လို့နော်ဒါကြောင့်တောင်းပြီးတော့နတ်သားတွေကဒီနတ်ပန်းဟာတဲ့တော်ယုံတန်ယုံလူတွေနဲ့ထိုက်တန်တာမဟုတ်ပါဘူးတဲ့နတ်တွေနဲ့ဒါထိုက်တန်တဲ့နတ်ပန်းပါတဲ့သို့တော်လည်းပဲ လူတွေမှာလည်းပဲဒီနာပတ်နဲ့ထိုက်တာနဲ့အင်္ဂါတွေရှိပါတယ်တဲ့အင်္ဂါလက္ခဏာတွေအဲ့ဒီအင်္ဂါလက္ခဏာတွေနဲ့ပြည့်စုံနေဆိုလို့ရှိရင်တော့ဒီနာပတ်ရပါတယ်တဲ့ဒီလိုဆိုတော့ပထမနန္တာဟုတ်ပါတယ်တဲ့ဒီနတ်ပန်းကိုရနိုင်တဲ့ကက္ကာရုဏပန်းကိုရနိုင်တဲ့အင်္ဂါကတော့ဘာလဲဆိုတော့တဲ့ကာယေနာယောနာဝဟရိဝါစာယနာမုဒဗနေယသောလတ္တနာမေဇေယသဝေကက္ကာရုမဟာတိ ပထမနတ္တပြောတယ်ယောအကျဉ်သူသည်ကာယေနကိုဖြင့်နာဝဟရေသူတစ်ပါးဥစ္စာကိုမခိုးယူဝါစာယနှုတ်ဖြင့်နမုဒ္ဒပနေမမှန်သောစကားကိုလည်းမပြောဆိုရသောလတ္တအချမ်းအရာဆိုးရတဲ့စိသိင်ဥစ္စာအဆိုးရမှုကိုရသည်ရှိသောနမစ်စေကုသိုလ်တရားတို့၌မမေ့မလျော့ပေသထိုအင်္ဂါမျိုးနဲ့ပြည်စုံတဲ့ထိုပုဂ္ဂိုလ်သည်သာလျှင် ဝေစင်စစ်ကက်ကာရုံကက်ကရုဏပံဟောအရဟတိရဖို့ရထိုက်တံပါပေ၏အဲ့ဒီအင်္ဂါတွေနဲ့ပြည့်စုံတယ်ဆိုလို့ရှိရင်ကက်ကာရုဏပံရနိုင်ပါတယ်တဲ့သူများဥစ္စာမခိုးရဘူးတဲ့မူသားမဆိုရဘူးတဲ့အစည်းစိမ်အချမ်းရန်စည်းစိမ်ဥစ္စာအစိုးရမှုတွေရရှိလာပြန်လို့ရှိရင်လည်းအဲ့ဒီစည်းစိမ်ရစ်ပြီးတော့မိတ်မသွားရဘူးတဲ့ကုသိုလ်တွေပြုရမယ်တဲ့အဲ့ဒီအင်္ဂါနဲ့ပြည့်စုံတယ်ဆိုလို့ရှိရင်ကက်ကာရုဏပံရနိုင်ပါတယ်တဲ့ခိုင်ဒီပြိဋ္ဌာဆိုရနိုင်မလားမသိပါဘူး ဒီပရိသတ်တဲ့သူများဥစ္စာခိုးတဲ့လူပါလားမူသားဆိုတဲ့လူကပါလားမေတ္တဟုတ်ပါလားဒီစိတ်ဥစ္စာချမ်းချမ်းရရင်မေ့တဲ့လူကပါသလားမမေ့လို့တရားအထုတ်တယ်သီလဆောက်တည်တယ်ဟုတ်တယ်မဟုတ်လားအင်္ဂါသုံးပါးနဲ့ပြည့်စုံမနေဘူးလားကဲရော့ကကရုဏပံယူလေနော်ဒီတော့အဲ့ဒီအင်္ဂါတွေကြားတော့ဘယင်းရဲ့ပရောဟိတ်ကအကြံပေးဆရာကြီးက သူ့ကိုသူပြန်စဉ်းစားတယ်ငါမှအဲ့ဒီအင်္ဂါတွေညီးရဲ့လားအဲ့ဒီအင်္ဂါတွေနဲ့ညီးရဲ့လားလို့ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့ဘယ်အင်္ဂါနဲ့မှတစ်ချက်မှမညီးအာရစီကောင်းရင်နော်ပရောဟိတ်ရဲ့မညီးပေမဲ့လို့သစ္စာရုဏပတ်တော့သူလိုချင်တယ်လိုချင်ပြီးသူ့ကိုသူများတွေကအထင်ကြီးစေချင်တယ်ဩဒီပုံနာဟာဖြင့်ဒီအင်္ဂါတွေနဲ့ညီညွတ်လို့မလို့တကယ်သူတော်ကောင်းမယ်ဒါကြောင့်သစ္စာရုဏပတ်တော့ရချာပြီလို့သူတို့ဘာတွေကအထင်ကြီးစေချင်တယ်ဒါကြောင့်မို့ အသင်္နတာတဲ့အသင်ပြောတဲ့အင်္ဂါတွေနဲ့ကျွန်ုပ်အကုန်ပြည့်စုံပါတယ်တဲ့ဘရောဟိတ်ကထပြီးပြောပရိသတ်ကအကုန်လုံးနတ်ပရောဟိတ်ကိုဝိုင်းကြည့်ကြမလီတဲတော်တဲ့ပရောဟိတ်ပါလားဒါကြောင့်မလို့ဘယင်ရဲ့အကြံပေးတရားကြီးဖြစ်နေတာဘူးဒါနဲ့ဓမ္မတန္တကိုင်းဒီအင်္ဂါနဲ့ပြည်စုံနေဆိုရင်ခွဲခဲယူတော့ရောကက်ကရုဏပန်းဆိုပြီးတော့ပန်းကုန်းပန်းွေကြီးပေးလိုက်တယ်ပုံနာကဝမ်းသာလုံးလို့ကောင်းမှဆွတ်တာပုံနာမှာဘာစိတ်ထားရှိပါလဲ မာယာလားတာထေယလားတာထေယနော်သူ့မှာမရှိတဲ့ဂုဏ်တွေရှိဟန်ထောင်းတယ်တာထေယစိတ်ထားဒါနဲ့ဒုတိယနတ်သားကိုတခါဘုရားဆက်ပြီးတောင်းတယ်ဝမ်းသာသွားတယ်သူတောင်းတာရတော့အမေကဲရှင်နတ်သားလည်းအဲ့ကကရုဏပံပေးပါအောင်လို့ဆိုတော့ကကရုဏပံပေးပါအောင်လို့ဆိုတော့ဒုတိယနန္ဒကလည်းအာအင်္ဂါ၃ပါးနဲ့ပြည့်စုံလို့ရှိရင်ဒီအင်္ဂါတွေနဲ့ပြည့်စုံလို့ရှိရင်ပေးပါတယ်တဲ့ ဓမ္မေနဝိဒာမိတေယနနိကတယဒနာဟရေဘောဂိတတနာမိစေယသဝေကကရုမရဟတိဘောဥပရောဟိပုံနာယောအကျဉ်သူသည်ဓမ္မေနတရားသဖြင့်ဝိဒမေတေယစီဝါကြာယဤနိကတယကောက်ကျင်ဆင်းလဲခြင်းဖြင့်နာဒနာဟရေစီဝါမရှာယဘောဂေလတ္တာစိစိဥစ္စာတို့ကိုရသည်ရှိသောနမိစေယကုလူတရားတို့၌မမေ့မလျော့ရာ သောဤအင်္ဂါသုံးပါးနှင့်ပြည့်စုံသောထိုပုဂ္ဂိုလ်သည်ဝေစင်စေကက္ကာရုံ ကက္ကာရုဏပန်းကိုအရဟတိရလိုက်ပါပေ၏စီဝဥစ္စာကိုတဲ့ဓမ္မိယလတ္တခေါ်တဲ့တရားသဖြင့်ရှာမိရမယ်တဲ့အင်္ဂါတစ်ပါးကောက်ကျင်စင်လဲခြင်းဖြင့်မရှားရဘူးတဲ့အလေးစင်လဲတောင်းစင်လဲချိန်ဝင်စင်လဲဒါနဲ့မရှားရဘူးတဲ့မြုပ်သီးမုံနဲ့အုံဒီမုံထောင်းမထည့်ရဘူးတဲ့အဲ့လိုမရှားရဘူးတဲ့နော် စီတဲ့ရေနံကြီးတွေမရောရဘူးတဲ့အဲ့လိုမကြရဘူးတဲ့อืมခက်တာပဲဒီအင်္ဂါနဲ့ဆိုရင်တော့ပမာတိအလူတွေကက်ကာရုဏပန်နဲ့တော့ဝေးပြီချင်းနော်နဲ့တော့ငါကြီးဥပညောကက်ကာရုဏပန်နဲ့တော့ဝေးကြပြီနဲ့တူတယ်ဘောဂေလတ္တာစိသိဉ္ဥစ္စာတို့ကိုရသည်ရှိတော့နာမိစရာမမေ့မလျော့ရတဲ့စီဝဥစ္စာတွေတိုးတက်လို့မလို့စိသိဉ္တွေတိုးတက်လာပြီဆိုလို့ရှိရင်ကုသိုလ်တရားတွေမမေ့နဲ့တဲ့အဲ့ဒီအင်္ဂါ၃ပါးနဲ့ပြည့်စုံရင်ရပါတယ်ရပါတယ်ဆိုတော့ ပုံနာကလာကြပြီပြန်စစ်ကြည့်လိုက်တယ်အဲငါမှဗလာပါလားဒီငါတို့မနဲ့သို့တော့သူများအချင်းအချင်းကြီးခံရရင်တော့ပြီးကတ်တောင်းလိုက်အောင်အရှင်နာသာအဲ့ဒီအင်္ဂါသုံးပါးနဲ့ကျွန်တော်ကျွန်တော်မှာကောင်းကောင်းပြည်စုံပါတယ်အေးပြည်စုံရင်ရော့ကကရုဏာပါတခွေရတယ်ဘယ်နှခွေရပါအုံနာတော့တကောင်လုံးမွေးနေနော်တကောင်လုံးမွေးနေတော့ကြကြတော့ပြားတော်ဝိုင်းဒုက္ခမှာစိုးရသေးနော်ဒါနဲ့တတိယနတ္တာကိုလည်းတခါသူကတောင်းမြန်တယ် အရှင်နာသားမှာရှိတဲ့ပေးပန်းကုန်းလည်းပေးပါဦးနဲ့ဒီတော့တတိယနာသားကယတ္တစိတ်တံအာဟာလိတံတတ္တာသတတ္တာသအဝိရာဂိနိဧကောသာဒုဏဘုံစေယသဝေကက်ကာရုမရဟတိယတ္တအကျဉ်သူဤစိတ်တံစိတ်ဒီအာဟာလိတံနနှွင်းကဲ့သို့မစွဲလွယ်ရာတတ္တာယုံကြည်မှုတရားတရားသည်လည်းအဝိရာဂိနိမပျက်စီးလွယ်ရာ သာတုံအရသာရှိတဲ့သဘွယ်တောက်ဖွယ်ကိုဧကောဘသူကမှမဝေမချမ်းပဲတယောက်ထဲတဲ့နဘုံစီမသားရတော့အင်းအင်္ဂါသုံးပါးနဲ့ပြည်စုံသောထိုပုဂ္ဂိုလ်သည်ဝေစင်းစစ်ကက္ကာရုံကက္ကာရုံနှစ်ပတ်ကိုအရဟတိရဝေရထိုက်တံပါပေ၏တရိယနာတာကအင်္ဂါသုံးပါးပြောတယ်အကျဉ်သူရဲ့စိတ်ဟာတဲ့နွဲ့များလို့မစွဲလွယ်ရဘူးတဲ့မစွဲလည်ရဘူးဆိုတာ အစဉ်အာယုံအပန်းအာယုံအနာအာယုံရတာအာယုံအထိတွေအာယုံကာမဂုဏ်ဒီအာယုံတွေနဲ့တွေ့လာပြီဆိုလို့ရှိရင်အဲ့ဒီအာယုံတွေပေါ်ဆွဲလဲတွဲတွဲမရှိရဘူးယုံကြည်မှုတရားတရားဖြစ်ပေါ်လာပြီဆိုလို့ရှိရင်လည်းအဲ့ဒီတရားတရားဟာမပြတ်စည်းလွယ်ရဘူးမွန်မြတ်တဲ့စားလောင်းတောက်ဖွယ်ကြီးရလာပြီဆိုလို့ရှိရင်လည်းပဲတဲ့တယောက်တည်းမစားဘဲနဲ့မိမိရဲ့အိမ်နီးနာချင်းတရင်သုံးဖို့ဆွေမျိုးညာတကကြီးနဲ့ဝေဖန်ခွဲကြမ်းပြီးတော့ စားတတ်တဲ့အလေးရှိရမယ်တဲ့အဲ့ဒီအင်္ဂါသုံးပါးနဲ့ပြည့်စုံတယ်ဆိုလို့ရှိရင်တော့ကက္ကာရုဏပန်းရနိုင်ပါတယ်တဲ့ဒီတော့ပုံနာကြည်သမသူ့စိတ်ဟာစွဲလွယ်သလားမစွဲလွယ်ဘူးလားကက္ကာရုဏပန်းမြင်ုံနဲ့ပဲကြာလိမ်ပြီးတော့ရအောင်ယူခြင်းနဲ့စိတ်ထားဖြစ်အောင်တော့စွဲတယ်ဆိုတော့ဒါစွဲလွယ်သလားမလွယ်တာလားစွဲလွယ်တာပဲဒါပေမဲ့ပုံနာပြန်ကြည့်တော့ဒီအင်္ဂါနဲ့လည်းမကိုက်မှန်သိတယ် ယုံကြည်မှုတရားတရားရှိပြီဆိုလို့ချင်းမပြည့်စည်ရဘူးဆိုတော့ကံကံရဲ့အကျိုးတရားကိုကောင်းတာလို့ရင်ကောင်းရရတယ်ဆိုးတာလို့ရင်ဆိုးပြရတယ်ဆိုတဲ့အကျိုးတရားကိုကံတရားကိုယုံကြည်ရင်သူဒီမှုသဝါဒလိန်ပြောပြီးတော့ဒီကက္ကရုဏပညာအောင်ယူပါမလားအဲ့ဒါသူယုံကြည်မှုဟာပြည့်စည်လွယ်လားမပြည့်စည်လွယ်ဘူးလားပြည့်စည်လွယ်တယ်ဧကောတာရဏဘုံသိရတဲ့အစားကောင်းတောက်ကောင်းရပြီဆိုလို့ချင်းတယောက်တည်းပုံမစားရဘူးတဲ့ဒီလောက်တောင်လောဘကြီးနေတဲ့ပုံကပုံမစားဘူးလို့ပြောနိုင်ပါ့မလားအဲပုံစားမှာပဲဘယ်သူခွဲခြားဝေဖန်ပေးမလဲ မပေးဘူးပြန်ကြည့်လိုက်တဲ့အခါကျဒီအင်္ဂါတွေလည်းမညင်ညွတ်ဘူးသို့တော်လည်းပဲကဲရှင်နာသားအဲ့ဒီအင်္ဂါနဲ့လည်းအားလုံးပုံနာကြီးမှာကျွန်ုပ်မှာညင်ညွတ်ပါတယ်ကကရုဏပံပေးပါဆိုတော့ကိုင်တတိယနာတကလည်းလိုချင်ယူတော့ဆိုပေးလိုက်မလေးလိုလိုက်တာနော်လိန်နာမြမပေါ်ရင်တော့တဲအရလာရှိတာဟုတ်ဟုတ်လားမပေါ်ရင်တော့တဲအရလာရှိတယ်ဒါနဲ့သတုဋ္ဌာဏတကိုတောင်းတောင်းတဲ့အခါကျတော့သတုဋ္ဌာဏတက တမ္မုခာဝါတိရောက်ခာဝါယောတန္တေနပရိပါတတိယထာဝါရီတထာဂာရီသဝေကကာရုမရဟတိတတိယနတကကာရုနမရနိုင်တဲ့အင်္ဂါပြောတယ်တမ္မုခာဝါတိရောက်ခာဝါယောတန္တေနပရိပါတတိယထာဝါရီတထာဂာရီသဝေကကာရုမရဟတိယောအကျင့်ပုဂ္ဂိုလ်သည်တမ္မုခာဝါပညာရှိတို့ရဲ့မျက်မှောက်၌တော်၎င်း တိတော့ခါဝါပညာရှိတို့ရဲ့ကိုယ်ရ၌တော်၎င်းတန်တေပညာရှိတော်ကောင်းတို့ကိုနပရိပါတတိမဆဲဆိုမရေရွတ်ပေယထာဝါဒီပြောဆိုတဲ့အတိုင်းတထာကာရီပြုလုပ်လေရှိ၏သောဤအင်္ဂါသုံးပါးနဲ့တည်ဆုံးသောထိုပုဂ္ဂိုလ်သည်ဝေစင်းစေကက်ကာရုံကက်ကာရုဏပံကိုရတိရဘုရထိုက်တံပေ၏အင်္ဂါသုံးပါး ပုဂ္ဂိုလ်တယောက်ယောက်ဟာတဲ့ပညာရှိသူတော်ကောင်းတွေကိုမျက်မှောက်မှာလည်းပဲမဆဲဆိုမရည်ရွယ်ဘူးတဲ့အင်္ဂါတစ်ပါးအဲ့ဒီပညာရှိသူတော်ကောင်းရဲ့ကိုယ်ရာမှာလည်းမဆဲဆိုမရည်ရွယ်ဘူးတဲ့အင်္ဂါတစ်ပါးပြီးတော့ပြောတဲ့အတိုင်းလုပ်လေရှိတယ်အဲ့ဒါအင်္ဂါတစ်ပါးအဲ့ဒီအင်္ဂါသုံးပါးနဲ့ညီရင်ကက်ကကတော့နှစ်ပတ်ရနိုင်ပါတယ်တဲ့ပြောတဲ့အတိုင်းလုပ်လေရှိတယ်ဆိုတာတစ္ဆံ အမှန်စကားအမှန်ကိုနှစ်သက်သလားအမှားကိုနှစ်သက်သလားအမှန်ပြောလေရှိသူလားအမှားပြောလေရှိသူလားယထာဝါဒီတထာကာရီတဲ့ယထာဝါဒီတထာကာရီပြောတယ်လို့လုပ်လေရှိကြီးတဲ့ပြောတာတစ်မျိုးလုပ်တာတခြားမဟုတ်ဘူးတဲ့အခုတော့ဒီပုံနာကအဲ့ဒီအင်္ဂါတွေပြန်ပြီးစစ်ကြည့်လိုက်တယ်စစ်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီအင်္ဂါသုံးပါးနဲ့လည်းတပါးမှသူကမညီဘူးဒါပေမဲ့လည်းပဲသစ္စာတို့နောက်တစ်ပါးရရင်သေးတယ်ပြိဿကအထင်ကြီးသေးခြင်းနဲ့ဒါကြောင့်မလို့ဒီ လိုက်ရတပြုံးပြုံးနဲ့ဟဲ့ငါတော့တတိုင်းဒီလုံးကထင်ကြီးသွားပြီကက်ကကတော့နှစ်ပတ်ရောက်လာတော့မှဒီအင်္ဂါလေးနဲ့ပြည့်စုံတဲ့စင်ကြယ်တဲ့သီလအကျင့်ကောင်းတဲ့အကြံပေးအရာရှိကြီးပဲအကြံပေးအရာရှိဆိုဒီလိုကြီးကမသိပါဘူးနော်ဒါနဲ့နတ်တွေကလည်းပြန်တက်သွားရောနတ်တွေလည်းပြန်တက်သွားရောမကြခင်မဲ့ဘုံတော်ကမလေးလောက်ကြပေါင်းလောက်ကြပေါင်းခေါင်းပိတ်စာကြီးရဲ့နာနာကြီးရဲ့တင်လာကြီးရဲ့ကြက်နာကြီးရဲ့မခံစားဘူးလှုပ်ဆမ်းမအောင်နဲ့အော်နေရတယ် ပေါ်နေရတော့ဘာဖြစ်လို့တော့ဘာဖြစ်လို့တော့ဆိုတာဘာဖြစ်မှမသိပါဘူးအခုချဲချဲမြဒီမှာခေါင်းကြိုက်တယ်ဟောဤနာကြက်နေဟောဤပန်းခွေကြီးကဒီပန်းခွေကြီးကတင်းနေတာပါတံပါကြီးနဲ့ပတ်ထားလို့ပဲကချွတ်ချသွားမှာခွာကြသွားမှာဖြစ်ဒါနဲ့ပဲပုံနာရဲ့တပိတကအဲဒီလိုဆိုလို့ရှိရင်ကျွန်တော်တို့ခွာပေးပါမယ်ခွာပေးပါမယ်ဆိုပုံနာခေါင်းနဲ့ပြလိုက်ပန်းခွေတွေဆွဲချွတ်လိုက်မကျွတ်တံပြားနဲ့တင်းတင်းကြီးပတ်ထားတယ်လို့ဖြစ်နေတယ် ၄၅ယောက်၁၀ယောက်ဆွဲပြီးအတင်းချွတ်မရပုံလားလဲအော်လာပြီကြကြပါကြကြပါသိရပါတော့မယ်သိရပါတော့မယ်အဲ့ဒါပြောတာသေပန်းပွင့်တယ်ဆိုတာအဲ့ဒါကိုပြောတာဒီတော့ဘယ်သူမှလည်းဆွဲချွတ်လို့မရဆွဲချွတ်လို့မရတော့မင်းကြီးလျှောက်ဘရင်လျှောက်ဘရင်ကလည်းပဲမရမှန်သိတိုင်းတပိတရားတရားသိကုန်ပြီဧကနာဟောဒီပုံနာသူမဟုတ်တာတွေမပြည့်စုံတာတွေပြည့်စုံတယ်လို့လိန်ပြောလို့မလို့ ဒါကြောင့်မလို့အဲ့ဒီမှုတော်ဝါဒရဲ့တန်သူခံရတာပဲဘယင်ကလည်းပဲကဲမိကြီးတို့ငါအကြံပေးအရာရှိပုံမယုတ်ကြီးတော့ဒီတိုင်းဆိုရင်တော့ဒုက္ခရောက်ပါကြီးရဲ့အဲ့တော့ကြံ့ညာသမ်းပါအောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့မင်းကြီးတွေကစီဝေးပြီးတော့အရှင်မင်းကြီးရဲ့အမတ်ကြီးတွေကစီဝေးပြီးတော့အရှင်မင်းကြီးတဲ့ဒီတိုင်းတော့ပြင်မရဘူးဒီပန်းကုန်းတွေကနတ်တွေကပြန်ပြီးတော့ယူမှပဲရတော့မှာမယ်ဒီတော့တစ်ခါပြန်ပြီးပွဲလမ်းတဲ့ပြင်ကျင်းပကြအောင်လို့ အဲ့ဒါလိုနဲ့ပွဲလန်းတဲ့ပြင်ကျင်းပဖို့ရစီစဉ်နေတော့မှာပဲ9ရက်ရောက်သွားအဲ့ဒီ9ရက်လုံးလုံးဟာဒီပုံနာဟာအဲ့ဒါခေါင်းရခဲနေကြိုက်နေကြက်နေတင့်နေတဲ့ဝေဒနာကိုမခံတောင်ခံစားပြီးတလူလူတလိမ့်လိမ့်ဖြစ်နေရဘယ်ကံရဲ့မကောင်းကျိုးပါလဲဘုဒ္ဓဘာရကံရဲ့မကောင်းကျိုးကြောက်စရာမကောင်းလားကြောက်တတ်ကြရဲ့လားကြောက်ကြလားသေးကြသလားမသေးကြရင်တော့ပုံနာကြီးထားကြ နော်ဟုတ်နာကြီးတာကြဒါနဲ့ဆိုကြပါစို့ကွဲလန်းတပင်ကြီးပြန်ပြီးတော့ဆင်ရင်ကျင့်ပနိုင်တဲ့အခြေအနေရောက်လို့ဆင်ရင်ကျင့်ပကြတဲ့အခါကျတော့နတ်တွေကတခါကကရုဏပန်းတွေပဲယူပြီးတော့လာကြကလည်းလာတော့မှဘယင်က နတ်တွေကိုတောင်းပန်ရတဲ့ပဒနာသားတို့ဟောဒီပုံနာတော့သူ့မှာမပြည့်စုံတဲ့အင်္ဂါတွေပြည့်စုံတယ်လို့လိန်ပြောညာပြောပြီးတော့သင်တို့ဒီကနတ်ပန်းတွေကိုယူလိုက်တဲ့အတွက်ဟောဒီမှာဒုက္ခရောက်နေပါပြီသင်တို့နတ်ပန်းတွေပြန်ယူကြပါလို့ဆိုတော့မှနတ်တွေက တနာလို့မလို့ကကရုဏပန်းနေပြန်ချွတ်ယူပြီးတော့ပုံနာနဲ့တကွာတိုက်သူပြည်သားတွေကိုနတ်တရားဆုံးမဩဝါဒပေးသွားအဲ့ဒီအခါကျတော့မှပဲဒီပုံနယုတ်ကြီးဟာတက်တရားရသွားပြီးတော့ချမ်းသာသွားတယ်တဲ့ဒါကြောင့်မလို့မရှိတဲ့ဂုံကိုရှိဟန်ဆောင်ရင်ရှိထားတဲ့အပြစ်ကို မရှိသလိုဖုံထားရင်လိမ်နေညာတယ်ဆိုတာမပေါ်သေးခင်မှတော့အရသာရှိပြီးပေါ်တဲ့အခါကျတော့ဒုက္ခရောက်ရသည်တဲ့ ဒါကြောင့်မာယာတာရိယခေါ်တဲ့ဖုံးလို့တဲ့မိမိအပြစ်ကို ဖုံးလို့တဲ့စိတ်ထားမရှိတဲ့ကုံမရှိဟန်ဆောင်လို့တဲ့တာရိယစိတ်ထားခေါ်တဲ့လိညာစိတ်ထားလိနဲ့ညာတဲ့စိတ်ထားတွေမိမိတဏ္ဍာမှာမဖြစ်ပွားရအောင်စောစောကပြောခဲ့တဲ့ဤ6ပါးနဲ့ကွဲကားခြင်းတားဆီးခြင်းတုတ်တင်ခြင်းဆေးလျော်ခြင်းအဖြစ်စိတ်အငြိအကျေးတွေမိမိတဏ္ဍာမှာမစင်ကြဲအောင်မိမိတဏ္ဍာမှာစင်ကြဲနေအောင် ယူဆပွားများအထုဖို့အရေးကြီးတယ်အဲ့ဒီစိတ်အငြိကြီးတွေကိုစင်ကြအောင်အထုတ်တဲ့နေ့ထဲမှာအခုယောဂီတွေအထုတ်နေတဲ့ဟောင်းနာဘိန်းနာထိုင်နာထိတာကြွေတာဆန္နာကိုင်းနာကြွေတာထိုင်နာထတာစတာတောက်တရေချွတ်တာအဝိချောတာမျက်နာတက်တာတကားဖွင့်တာပိတ်တာခဏဆွတ်တာချွတ်တာအင်ကြီးဝတ်တာအင်ကြီးချွတ်တာကအစမပြတ်မလားရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းစူးစူးဆိုင်ဆိုင်ချွတ်မှချင်းဆိုတဲ့ဝိပဿနာဖြင့်ကိလေသာအငြိကြီးကိုလျော်စေခြင်းဟာအကောင်းဆုံးနည်းဖြစ်တဲ့အတွက်အဲ့ဒီနည်းကိုစကားမပြောဘဲ တစ်စက္ကန့်လေးမှာအမှတ်မလွတ်စေဘဲနဲ့ရှုမှတ်မှုမလွတ်စေဘဲနဲ့အမြဲမပြတ်ရှုမှတ်ပွားများကြိုးစားအထောက်နိုင်ကြခြင်းအဖြစ်မိတဏမိမိတဏမအဘိဓါဥတ္တမလောဘပြာပါဒအစိုက်တဲ့စိတ်အငြိကြီးများကင်းပွားကြည်လင်မဲ့ညာဖွညာနဲ့နိဗ္ဗာန်လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။အောင်း300 1339ခုနှစ်တကူလာဇန်8ရက်နေ့ နေ့လယ်2နာရီနဲ့12မိနစ်အချိန်မှာတရားဝဲစဟောမယ့်တရားကတော့အရင်ကခေါ်လက်စားရှိတဲ့စိတ်ထားဖြူပွေးချမ်းသာရေးတရားတော်ဆိုတဲ့စိတ်ဒီတရားကိုဒီနေ့အပိတအောင်ဟောရဒီတရားဒီနေ့အပိတအောင်ဟောမှ လာမဲ့ပညာအခါမှာတခြားတရားတစ်မျိုးမျိုးဟောနိုင်မှာအမှန်တော့ဒီတရားဟာဒီလောက်ကြာနေဖို့မဟုတ်ပါဘူးຢာထဲမှာမဟောပဲပြက်ပြက်နေခဲ့တဲ့ရက်စီဥပုပ်တွေရှိနေလို့တော့ဒီလောက်ကြာတာပါပဲခီးလွှမ်းနေတဲ့ရက်ဆရာတော်ဘုရားကြီးတရားဟောတဲ့ရက်အဲ့ဒါရက်ကလေးတွေရှိရှိနေလို့ဒါကြောင့်ဘလောက် ကြောင်ကြားလာတော့မနက်ကလောက်ကြောင်ဟုတ်ပါဘူးအရင်တစ်ပတ်ကတရားပဲမှာဆုံးသက်ခဲ့တယ်လို့ဆိုတော့မာယာတာတိယမာယာမိမိအပြစ်ကိုဖုံးလွှမ်းမှုတာတိယမိမိမှာမရှိတဲ့ဘုံကိုရှိလေဟာရှိလေရောဟန်ဆောင်ဝါကြွားမှုအဲ့ဒီနဲ့အချက်နှစ်ချက် ကိုပြောခဲ့ပါတယ်ဒီထက်ကအဲ့ဒါလိုပြောတဲ့အထက်ကမိမိအပြစ်ကိုဖုံးလွှမ်းမှုမိမိမှမရှိတဲ့ဂုဏ်ကိုရှိလေဟောင်းရှိလေအောင်ဟန်ဆောင်မှုဆိုတဲ့မာယာတာတရားစိတ်ထားခေါ်တဲ့လိန်နဲ့ညာတဲ့မုဒ္ဒါစိတ်ထားအဲ့ဒီမုဒ္ဒါစိတ်ထားမုဒ္ဒါပြောဆိုမုဒ္ဒါအပြုမှုကြောင့် ဘလို့ဆင်းရဲဒုက္ခရောက်ရတယ်ဆိုတာအဲ့ဒါဝတ္ထုကြောင့်လေးတစ်ခုပြောခဲ့ပြောခဲ့တော့အဲ့ဒါကအဆိုးဘက်ကကိုမုသားကိုမရှောင်မဲနဲ့မုသာဝါဒစိတ်ထားကိုအလိုလိုက်ပြီးတော့စိတ်แท้တယ်မထားပဲနဲ့နှုတ်အပြုအပြောဆိုကိုအပြုအမူကပါမုသာပြောမုသာပြုပြုတဲ့အတွက် မကောင်းကျိုးဆိုးကျိုးကိုခံစားရအောင်အဲ့ဒီမုသားစိတ်ထားကိုမိမိကစင်ကြယ်အောင်ဆေးလျှော်နိုင်လို့မိမိမှာမုသားပြောလိုတဲ့စိတ်ထားမာယာစိတ်ထားတာထေယစိတ်ထားတနည်းအားဖြင့်ဆိုလို့ရှိရင်တော့လက်ပတ်လိုလိန်လိုတဲ့စိတ်ထားကောက်ကြည့်လိုတဲ့စိတ်ထားတွေမိမိမှာမရှိအောင်မိမိကဘုရားရှင်ပေးထားတဲ့ဟောထားတဲ့နည်းတွေကတနည်းနည်းနဲ့ဆေးလျှော်နိုင်လို့ မာယာစိတ်ထားတာထယစိတ်ထားလိန်ဒီကောက်ကျစ်လှည့်ပြားလိုတဲ့စိတ်ထားတွေမိမိတဏ္ဍမှာမရှိဘူးဆိုရင်ကောင်းကျိုးချမ်းသာတွေခံစားရတယ်။ဒီနည်းအားဖြင့်ဆိုလို့ရှိရင်မမှန် စိတ်ထားဖယ်ရှားပြီးတော့မှန်တဲ့စိတ်ထားကိုမွေးမြူပြီးမမှန်စကားကိုမပြောဘဲနဲ့အမှန်စကားကိုသာပြောဆိုခြင်းအားဖြင့်မိမိမှာကောင်းကျိုးတွေချမ်းသာကျိုးတွေရနိုင်တယ်ဆိုတာ ဒီတစ်ပတ်နည်းနည်းလေးဆက်ပြောရအောင်အဲ့ဒါနည်းနည်းဆက်ပြောပြီးမှရှိရနေတဲ့ပမာဒစိတ်အညစ်အကြေးကြောင့်ပြောရမူသားကိုရှောင်နေဆိုလို့ရှိရင်လိမ်မပြောဘူးညာမပြောဘူးမဟုတ်တာမမှန်တာမပြောဘူးလိမ်ပြောဖို့ညာပြောဖို့စိတ်ထားမရှိဘူးမမှန်တာမဟုတ်တာကိုပြောဖို့စိတ်ထားမရှိဘူးမှန်တာဟုတ်တာကိုပဲပြောပြောဖို့ရစိတ်ထားရှိတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတဲ့ ဒီနေ့ကပြောခဲ့တဲ့မာယာတတိယရှိလို့ရှိရင်ခံစားရမယ်မကောင်းကျိုးတွေရဲ့ပြောင်းပြန်ကျိုးတွေခံစားရတယ်ဆိုတာပြောခဲ့လိန်ပြောတဲ့ပုဂ္ဂိုလ်ကိုမူသားကြိုက်တဲ့ပုဂ္ဂိုလ်ဆိုရတယ်လို့လိန်လိုတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုလည်းပဲမူသားကြိုက်တဲ့စိတ်ထားလို့ပဲဆိုရတယ်အဲ့ဒါလိုမူသားကြိုက်တဲ့စိတ်ထားရှိတယ်လို့မလိန်မဲမကောက်ဖဲမကြည့်ဖဲ အမှန်စကားကိုသာဆိုအမှန်ကိုသာပြုလုပ်လို့တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တော့တစ္ဆာစိတ်ထားရှိတဲ့ပုဂ္ဂိုလ်မူသားနဲ့တစ္ဆာဟာဆန့်ကျင်ပဲပဲမူသားကမိတစ္ဆာကရေမုတ်မိသားနဲ့ရေမုတ်ပဲအမှောင်နဲ့အလင့်ပဲဒါကြောင့်မူသားစိတ်ထားရှိတဲ့ပုဂ္ဂိုလ်မှာတစ္ဆာစိတ်ထားမရှိနိုင်ဘူးအမှန်ကိုဆိုခြင်းပြောခြင်းပြုခြင်းနဲ့စိတ်ထားမရှိနိုင်ဘူး မူသားကိုမကြိုက်တဲ့မူသားကိုယွံမုန်းတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်မှာတစ္ဆာစိတ်ထားရှိတယ်အမှန်ကိုကြိုက်တဲ့စိတ်ထားအမှန်ကိုပြောလို့ဆိုလို့ပြုလို့တဲ့စိတ်ထားရှိတယ်အဲ့ဒါလို့အမှန်ကိုပြောလို့ပြုလို့တဲ့စိတ်ထားရှိပြီဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ပြောသမျှစကားဟာအများနားဝင်တယ်လိုက်နာတယ်နားယူတယ်လိုက်နာတယ်နားယူအဲ့ဒါလို့အမှန်သာ ပြုလက်ရှိတဲ့ပုံကိုဆိုလို့ရှိရင်မကောင်းတဲ့အမှုကိုပြုနေအောင်တော့မိမိပြုတဲ့မကောင်းမှုကိုအမှန်တိုင်းပြောအမှန်တိုင်းပြုအမှန်တိုင်းဝန်ခံတယ်ဆိုလို့ရှိရင်သူ့မှာအဲ့ဒီအမှန်ကိုပြုတဲ့ပြောတဲ့တတ္တိကြောင့်စွန့်ရည်တတ္တိကြောင့်ပဲတဲ့ကောင်းကျိုးချမ်းသာစိတ်တေတာအပြင်ရနိုင်နေတယ်သူရဲ့ သစ္စာရဲ့အစွမ်းတတ္တိတနည်းနည်းအားဖြင့်ခံစားရနိုင်နေတယ်တဲ့လောကမှာ ပြောကြတာရှိတယ်မဟုတ်လားဂတိသစ္စာတီတော်ခါဝယ်ဩဇာလေးနဲ့ပေါ်စီတက်၍နွယ်မြက်တက်ပင်ဆေးပဲဝင်ဤမန္တာကူသာ ပြောလိုတဲ့စိတ်ထားမန္တာကူသာပြုလိုတဲ့စိတ်ထားရှိတဲ့အတွက်အမှန်ကိုပဲပြောအမှန်ကိုပဲပြုပြီးတော့ ပေးထားတဲ့ဂတိတလုံးတည်တဲ့ပုဂ္ဂိုလ်ဟာဒီနေရာမှာဂတိတည်တာကိုတင်ပြောလိုတာမဟုတ်ပါဘူးဆိုလိုတာကအမှန်ကိုကြိုက်ပြီးတော့အမှန်ကိုပြောလို့ဆိုလို့ပြုလို့တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ဒါပြောတာပါပဲအဲ့ဒီပုဂ္ဂိုလ်တွေများလောကမှာများနေပြီဆိုလို့ရှိရင်တဲ့နွယ်ပင်မြက်ပင်တစ်ပင်တွေကတောင်းမှာပဲတဲ့အစီဩဇာတွေပြည့်နေလို့မှုယောဂဗျာတွေကုကိုရာ အစွမ်းထက်တဲ့ဈေးတွေဖြစ်ပေါ်နိုင်တယ်တဲ့နောက်ဆုံးမှာယောဂဗျာတစ်ခုတွေ့ညှိတွေ့တယ်ဆိုလို့ရှိရင်အဲ့ဒီညှိတွေ့တဲ့ယောဂကိုကြောက်ဖွယ်ဟောရိကမိမိနာမှာရှိတဲ့မြက်ပင်သို့မဟုတ်တစ်ပင်တစ်ပင်ပင်ကောက်ထည့်ပြီးတော့အမှန်စကားနဲ့တစ္ဆာဆိုပြီးတော့ဒီတစ္ဆာစကားကြောင့်ဒီမြက်ပင်မှာရှိတဲ့အစွမ်းဘယသေးအစွမ်းတတ္တိကဒီပုဂ္ဂိုလ်ရဲ့ယောဂဗျာကိုပျောက်ကင်းနိုင်ပါစေပျောက်ကင်းစေနိုင်ပါစေလို့ အဲ့ဒါလိုသစ္စာပြုပြီးတော့နွယ်ပင်မြက်ပင်ကိုဆေးလုပ်ပြီးပြေတောင်မှပဲယောဂဗရပြောက်ခြင်းနဲ့သစ္စာရဲ့အစွမ်းတတ္တိမင်းမာသစ္စာလူမာဂရိဆိုရိုးရှိတိုင်းမြဲပြီးပဲခါမချွတ်ရဘူးသစ္စာနှင့်ကြုံရေစီးတော်ဟုလူပုံဆိုမှုဥရံပြု၏မဂရိပါလင်္ကာမင်းမာသစ္စာလူမာဂရိဆိုရိုးရှိတိုင်း မြဲပြီးဘယ်ခါမချွတ်ရဘူးပြောထားတဲ့စကားဘယ်တော့မှစကားမပြောင်းမလဲရဘူးတဲ့မှန်တာကိုပဲဆိုမှန်တာဆိုတဲ့အတိုင်းမှန်တာပြုမှန်တာပြောတယ်အဲဒါလို့အမှန်လောကမှာအမှန်ပြောအမှန်နဲ့ကြုံလာလို့မှန်တဲ့အတိုင်းပြောတယ်လုပ်တယ်ဆိုလို့ရှိရင်တဲ့တစ္ဆာနှင့်ကြုံရေစည်းတုံမှုလူပုံဆိုမှုဥရမ်းပြုရ သစ္စာစကားနဲ့ကြုံလာပြီဆိုလို့ရှိရင်အမှန်ကိုရင်ဆိုင်နိုင်ပြီဆိုလို့ရှိရင်စီးနေတဲ့ရေဟာအောက်ဘက်စီးနေတဲ့ရေဟာတောင်မှပဲအထက်ဘက်ပြန်ဆန်တက်နိုင်တယ်။ပြည်တစားလေးရဲ့ဓမ္မရာဓမ္မရာရင်ပြည်အကျင့်သီးကရေစီးတန့်တုံရေဟုံတုံပြန်အညာဆန်ဤအနိច្ចလုံးဖြစ်တဲ့အသက်မွေးဝမ်းကြောင်းဖြစ်တဲ့ပြည်တစားလုပ်ငန်းနဲ့အသက်မွေးနေတဲ့ပုံကူတောင်မှပဲတဲ့ မုသားရှောင်ပြီးတော့တစ္ဆာစကားသာအမှန်စကားသာအမြဲတမ်းပြောမယ်ပြုမယ်ဆိုလို့ရှိရင်တဲ့သူရဲ့အမှန်စကားအမှန်စိတ်ထားအမှန်ကိုဆိုလိုတဲ့စိတ်ထားအမှန်ကိုပြုလို့ပြောလို့တဲ့စိတ်ထားရဲ့အစွမ်းတတ္တိကြောင့်အောက်ဝဲစီးနေတဲ့ရေတောင်မှပဲအထက်ဘက်ကိုပြန်ဆန်တက်တယ်ကြည်တစားလျက်ဓမ္မဒါရင့်ပြီးအကျင့်သီးကအကျင့်သီးတယ်ဆိုတာ သီးထန်တဲ့အကျင့်ကိုကျင့်ဆိုလိုတာကဘယ်တော့မှမူသားမပြောဘူးမှန်တာပဲပြောမယ်သိခြင်းအသက်သေးတာခံမယ်အမှားမလုပ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးပေါ့လေဓမ္မရာရင်ပြီးအကျင့်ပြီးကရေစီးတန့်တုံရေဟုန်တုံပြအညာဆန်ဤအောက်ဘက်စီးနေတဲ့ရေဟာတန့်ပြီးတော့အညာဘက်ပြန်ဆန်ပြီးစီးတယ်တဲ့အဲ့ဒါမူသားရှောင်ခြင်းရဲ့အစွမ်း မဟုတ်တာမပြောခြင်းလိမ်မပြောခြင်းညာမပြောခြင်းဝါစကမမပြောခြင်းပရိပလာမပြောခြင်းရဲ့အစွမ်းတတ္တိတဲ့ပစ္စယအစွမ်းတတ္တိရှိရသီရိဓမ္မတောကမြင်လက်ထက်ကသီရိဓမ္မတောကမြင်ကြီးကပါတလိပုတ်ကြီးမှာထိနာအုပ်ချုပ်မင်းလောက်တာကိုပါတလိပုတ်ကြီးဆိုတာမြတ်စွာဘုရားလက်ထက်က ပါတလိဓမ္မဆိုပါတလိရွာကြီးအဲ့ဒီပါတလိရွာကြီးကိုမှနောက်ကြတော့နေကြလုံလုံအောင်ဆိုပြီးတော့ဒီနေရာကဟိုဘက်ကဝေသာလီတို့ဝိဇီတို့နေတဲ့တိုင်းနိုင်ငံနဲ့ဒီဘက်ကမာဂရတိုင်းနိုင်ငံတို့ရဲ့ကြားနေဆက်နေရာပြနေတော့နေဆက်လုံလုံရေးအတွက် သူတဏီနဲ့ဝတ္တကာရဘုံနာကြီးတို့နှစ်ယောက်ကိုအဇာတတကအဲ့ဒီနေကြနေပါပြီးကြည်တော်ဖန်နေကြအဲ့ဒီပါတလိပုတ်မျိုးသစ်တည်တဲ့နှစ်မှာပဲမြတ်စွာဘုရားပြိဋိဘဆန္ဒမြတ်စွာဘုရားရှင်ဟာပါတလိပုတ်မြို့တည်ပြီးသားအချိန်မှာအဲ့ဒီနေရာရောက်သွားတော့သူရဏိဝတ္တကာရပုံနာတွေကမြတ်စွာဘုရားပြင့်ပြီးတော့ မြို့သစ်မှာပြပြီးဆွမ်းကွန်ကျွေးပြီးတော့တရားအနုမောဒနာတရားနာလိုက်သေးတယ်အဲ့ဒီလေပါတလေးပုတ်ဒီမှာနောက်မြတ်စွာဘုရားဖရာပြိဋိဘဆံပြီးလို့နှစ်ပေါင်း300မရှိတရှိလောက်အချိန်ကြတော့သီလဓမ္မသောကမေနဆံတော့ငင်္ဂါမြစ်ကောက်ဒီတော့ဒီနေ့မှာမိုးရာလေအချိန်ငင်္ဂါမြစ်ကလည်းရေတွေတိတ်ပြီးတော့ပြည့်စံနေတဲ့အချိန်မှာပြည့်နေတဲ့အချိန်မှာ ရင်္ဂာမြေခန္ဓာကိုတိရိဓမ္မသောကမင်းရောက်တဲ့အခါကျတော့ရင်္ဂာမြေကြီးကိုကြည်ပြီးတော့မူကြီးမရတွေကိုမိတ်တယ်အမကြီးတို့တဲ့ဒီလိုအောက်ကိုတသွင်းရင်စီးဆင်းနေတဲ့ရင်္ဂါမြင့်ရေအရင်ကိုဘယ်ပုဂ္ဂိုလ်များအထက်ပဲဆန်တဲ့အောင်စွမ်းဆောင်နိုင်ပါမလဲမေးတယ်မေးတော့မူကြီးမရရလျှောက်တယ်မှန်ပါရှင်မင်းကြီး အမနာမခဲလာပါတယ်အောက်ဘက်စုံဆင်းနေတဲ့ရေကိုအထက်ဘက်ဆန်တဲ့အောင်လုပ်ဖို့ရဆိုတာမဖြစ်နိုင်တော့တဲ့ကိစ္စပါပဲဘုရားလို့ပြောကြတယ်အဲ့ဒါလို့ပြောတဲ့အတန်ကိုခလန်းလန်းကဗန္ဓုမတိဆိုတဲ့ပြည်သာမကကြားခလန်းလန်းကဗန္ဓုမတိဆိုတဲ့ပြည်သာမကကြားတော့ပြည်သာမကသူ့ကိုယ်သူယုံတယ်ဘယ်လိုယုံလဲဆိုလို့ရှိတော့ သူမမှန်တဲ့အလုပ်မလုပ်ဘူးမမှန်တဲ့စကားမပြောဘူးသူ့အလုပ်ကယုံညံ့တယ်သို့တော့အဲ့ဒီယုံညံ့တဲ့အလုပ်လုပ်တာပဲသူဟာမမှန်တာကိုတော့မလုပ်ဘူးအမှန်တိုင်းလုပ်မမှန်တာမပြောဘူးအမှန်တိုင်းပြောတယ်တစ္ဆာရှိတယ်ပေါ့ဒါနဲ့သူကသူစွမ်းတတ်တယ်သူယုံတဲ့အခါကျတော့ကဲဘင်္ဂါမြင့်ရဲ့အထက်ပြန်ပြီးတော့စီးတာကိုကြည့်ကျင်တဲ့ဘယင်တော့ငါရဲ့ သစ္စာစိတ်ထားအမှန်စကားရဲ့အစွမ်းတတ္တိပြရအောင်ပါပဲဆိုပြီးတော့ဘယင်လည်းသူကဘာမှအကြောင်းကြားမနေပဲနဲ့သစ္စာဆိုလိုက်ဘလို့သစ္စာဆိုတယ်လဲလို့ဆိုတော့သူဟာတဲ့ရုပ်ညံ့တဲ့ပြည်သာအလုပ်ကိုလုပ်ပင်လုပ်ရဆိုလည်းပဲတဲ့သူစီကိုလာရောက်တဲ့ပုဂ္ဂိုလ်မှန်သမျှအမျိုးသားမှန်သမျှကိုတဲ့မင်းတထေတကြွယ်သူဆင်းရဲ လို့ခွဲခွဲခြားခြားမဆက်ဆံမဲနဲ့အလုံးကိုပဲတန်းတူညီမျှပြုစုပါတယ်ဒီစကားဟာအမှန်စကားကိုဆိုခြင်းဖြစ်ပါတယ်ဤမှန်တဲ့စကားကိုဆိုရခြင်းကြောင့်ဂင်္ဂာမြစ်ကြီးဟာအောက်ဘက်ကိုဆက်မစည်းတော့ဘဲနဲ့အထက်ဘက်အညာဆံပြန်စည်းပါစေတည်းလို့သူကသစ္စာပြုလိုက်အဲ့ဒါနဲ့ချက်ချင်းဟာဂင်္ဂာအောက်ဘက်စီးနေတဲ့ဂင်္ဂာမြစ်ကြီးဟာ တပီးအသာမီးပြီးတော့အထက်ဘက်ဆံပြန်ပြီးတော့စီးတယ်အညာဆံပြီးပြန်စီးတယ်ဒီတမမူကြီးမရတဲ့နဲ့ဆွေတိုင်ပင်ရင်းနဲ့စကားပြောရင်းနဲ့ဂင်္ဂါမြစ်ကြည့်နေတဲ့ဘယင်ဟာဂင်္ဂါမြစ်ရေချက်ချင်းအညာပြောင်ဆန်းစီးတာတွေ့လိုက်ရတော့ထိတ်လန့်ပါဟဲ့ဘယ်နဲ့ကြောင့်များဒီဂင်္ဂါမြစ်ရေချက်ချင်းကြီးအညာပြောင်ဆန်းစီးပါလိမ့်မလဲမင်းကြီးတို့ အားလုံးလည်းအာအာသင်ကုန်ကြတယ်ဒါနဲ့လိုက်ပြီးစုံစမ်းတဲ့အခါကျတော့မလမကမှရှိတဲ့တိဒဇာရဲ့တစ္ဆာအစွမ်းကြောင့်ဂင်္ဂာမြစ်ရေစီးတယ်ဆိုတာဘယင်ကသိရတော့ချက်ချင်းတိဒဇာကိုခေါ်တယ်တစ္ဆာစကားရဲ့အစွမ်းဟာဘလောက်ထက်တယ်ဘလောက်အာအာသင်စေတယ်ဆိုတာကိုကျမ်းဂန်ကသိစေတယ်တော့ဘယင်ကတိဒဇာကိုခေါ်တယ်လို့တော့ကျမ်းဂန်ကမရေးပါဘူးချက်ချင်းပဲထပြီးတော့ နောက်လိုက်နောက်ပါတယ်တောင်းမှဂီးမဆိုင်တော့ဘဲနဲ့ဘယင်ကတိရသာစီတန့်သွားတယ်ဒီလိုရေးပါတယ်ကျမ်းမှာတိရသာစီရောက်တဲ့အခါကျတော့ဟဲ့ပြည်သာမဒီခင်္ဂါမြင့်ရဲ့အထက်ပြန်ဆန်းစီအောင်လုပ်တာသင်ဆိုတဲ့သင်လုပ်တာလို့ဆိုတဲ့မှန်သလားလို့ဆိုတော့မှန်ပါရှင်မင်းကြီးကျွန်တော်မျိုးမှလုပ်တာပါနေစားမအောင်သင်ကတလောက်ယုံညံ့တဲ့အလုပ်လုပ်နေတဲ့ယုံညံ့တဲ့မိန်းမက ဒီကင်္ဂါမိရဲ့အထက်ပြန်ဆန်းအောင်ဘယ်လိုများတင်လုပ်နိုင်မလဲငါမယုံဘူးဒီတော့ဣဒဇာမကဗန္ဓုမတိကရှောက်တယ်ရှင်မင်းကြီးတဲ့ယုံညံ့တဲ့အလုပ်လုပ်တာမှန်ပါတယ်တဲ့ဒါပေမဲ့အဲ့ဒီယုံညံ့တဲ့အလုပ်လုပ်ပေတဲ့လည်းပဲမမှန်တာမလုပ်ပါဘူးတဲ့အမှန်တိုင်းလုပ်တယ်တဲ့မမှန်တာမပြောပါဘူးအမှန်တိုင်းပြောတယ်တဲ့အမျိုးသားတယောက်ကအသဗျာတရားနဲ့လာတယ်ဆိုလို့ရှိရင် အတဗျာတရားနဲ့ဆိုလို့ရှိရင်ဝဉ္ကြီးမှုကြီးပဲဖြစ်ဖြစ်တတိတရွယ်ပဲဖြစ်ဖြစ်ကုံတယ်တယ်လို့ပဲဖြစ်ဖြစ်သူစင်းရသားပဲဖြစ်ဖြစ်အနိုင်အမြင့်မခွဲကြပဲနဲ့အတဗျာတရားနဲ့တန်အောင်နဲ့သူ့ကိုပြုစုလုပ်ပေးပါတယ်အတဗျာတစ်ထောင်နဲ့လာပြန်ပြီဆိုလို့ရှိရင်လည်းအဲ့ဒီအတဗျာတစ်ထောင်နဲ့လာတဲ့ပုံကိုဘလို့ပုံကိုပဲလာလာတစ်ထောင်နဲ့လာတယ်ဆိုလို့ရှိရင်တစ်ထောင်နဲ့တန်အောင်အနိုင်အမြင့်အယုတ်အညံမခွဲပဲနဲ့ အညီအမျှပြုစုပါတယ်တဲ့အဲ့ဒါဟာမှန်တဲ့အလုပ်ပါပဲတဲ့အဲ့ဒီမှန်တဲ့အလုပ်ကိုအခုဒီတိုင်းလုပ်ပါတယ်လို့အမှန်စကားဆိုပါတယ်တဲ့အဲ့ဒီအမှန်စကားဆိုခြင်းရဲ့အစွမ်းကြောင့်ဒေငါမိဟာအညာဆံပြန်ပါစေသတည်းလို့သစ္စာပြုလိုက်လို့ဒီလိုဖြစ်သွားပါတယ်ဒီရမဘယင်ကသဘောကျသွားတယ်ညငါမှန်တလောက်ပဲပါတယ်ဒါပေမဲ့ရှေ့မှာဒီလိုရှိအောင်မယ်ဒီမှာရဲ့ ဘယင်ကမယုံတော့အာငါမယုံဘူးအဲ့တော့တင်မဲရေကိုအညာဆန်းအောင်တစ္ဆာပြုတယ်ဆိုကိုင်းတင်မဲအခုအောက်ကိုပြန်ဆုံအောင်တစ္ဆာပြုရမယ်လို့ဒီလိုခိုင်းပါလိမ့်မယ်ကျန်တာမရေးပါဘူးခိုင်းတဲ့အခါကျတော့လေပြည်တစားကသစ္စာပြုလိုက်တယ်သူဟာတထဲတကြွယ်ပုံနာပုံနယ်လေလို့သူဆင်းရဲအစိုက်ဒီဘယ်လိုအမျိုးသားပဲလာလာတူမျှသောကျင်းငွေကိုရလို့ရှိရင်တူမျှသောပြုစုမှုကိုပဲပြုစုပါတယ် ဒီတစ္ဆာစကားကြောင့်အထက်အညာပြန်ဆန်နေတဲ့ဂင်္ဂာမြေဟာအောက်ဘက်ကိုစုံမြဲစုံပါစေတည်းလို့သူတစ္ဆာပြုမှာပဲအဲ့ဒါလိုတစ္ဆာပြုလိုက်လို့ရှိရင်မြေကြီးကအောက်ဘက်ကိုပဲပြန်ပြီးတော့စုံဆင်းမှာပါပဲဒီအခါကျမှဘယင်ကယုံကြည်သွားရမှာပဲကျမ်းဂန်ကဒီလောက်ကြောက်အောင်မရေးပါဘူးမရေးပေမဲ့ကျမ်းဂန်ရေးခြင်းတဲ့အတိတ်ပဲကတော့ဘာပြောချင်တာလဲဆိုတော့တစ္ဆာရဲ့အစွမ်းအာဏိဘောကိုသူပြောချင်တာဒီလောက်ရေးလို့ရှိရင်ဒီလောက်ပြီလို့ သဘောထားပြီးဒီလောက်နေရက်ထားတာ ਨੇ တူးတယ်အဲ့ဒါလိုပဲတဲ့မာယာတာထေယလိန်ဒီကောက်ကျတဲ့လှည့်ပြတဲ့လှည့်ပြတဲ့စိတ်ထားလှည့်ပြတဲ့အပြောဆိုလိန်နဲ့စိတ်ထားလိန်နဲ့အပြောဆိုညာတဲ့စိတ်ထားညာတဲ့အပြောဆိုတွေရှောင်ကျဉ်ပြီးတော့အမှန်စကားကိုလည်းဆိုလိုတဲ့စိတ်ထားအမှန်စကားကိုလည်းအမှန်အလုပ်ကိုပဲလုပ်လို့တဲ့စိတ်ထားနဲ့မှန်တာပြောမှန်တာလုပ်လို့မလို့သစ္စာများခိုင်လို့မလို့ရှိပြီဆိုလို့ရှိရင်တဲ့အဲ့ဒီပုံပုံမျိုးကို မြင့်မို့တောင်ကြီးပြိုတောင်မှဒီပုဂ္ဂိုလ်တို့မပိနိုင်ဘူးတဲ့မြင့်မို့တောင်ပြိုလို့သူ့ဘောကိုမြင့်မို့တောင်ကြီးရောက်နေတော့မြင့်မို့တောင်ကသူ့ကိုမပြီးဘူးတဲ့ယူကန်တို့တောင်ပြိုလို့ဘလို့ယူကန်တို့တောင်သူ့ဘောကငုံနေတောင်မှယူကန်တို့တောင်သူ့မမပိနိုင်ဘူးတဲ့ဒါကြောင့်မလို့မူသားဆိုတာရှောင်ဖို့ရေးကြည့်တယ်ဤလူတို့မှာမပြတ်ရကသစ္စာမှန်တိုင်းချိန်ကြီးခိုင်က ရွေတိုင်းမြင်းမိုးယူကန်တို့တို့လက်ပြုတ်ပြီလီမပိထိုသူတီးလိုက်ဟူ၏ဤလူတို့မှာမပြက်ရကားတစ္ဆာမန်တိုင်းချိန်ကြီးခိုင်ကတစ္ဆာဆိုတဲ့မူသားရှောင်တို့ကိုအမှန်စကားဆိုအမှန်ကိုသာပြုလုပ်တဲ့တစ္ဆာဆိုတဲ့မန္တိုင်ကြီးများတဲ့ခိုင်ခိုင်ကြီးစိုက်ထားနိုင်ပြီဆိုလို့ရှိရင် ရွေတိုင်းမြင့်မို့ရွေတိုင်းမြင့်မို့ဆိုတာမြင့်မို့ရွှေတောင်ကြီးပြိုကြတောင်မှအဲ့ဒီမပြည့်ဘူးတဲ့ရွေတိုင်းမြင့်မို့ယုကန္တူတို့လဲပြိုပြီလီမပြည့်ထိုသူတီလိုက်ဘူးဤယုကန္တူတောင်မြင့်မို့တောင်နေလဲတောင်မှပဲပြိုတောင်မှပဲဒီပြင်တတ္တဝါတွေတကဘာလို့ပြည့်ရင်ပြည့်မလားအဲ့ဒီကမုသားကိုရှောင်လို့ခလို့အမှန်စကားဆိုအမှန်အလုပ်ကိုသာလုပ်တဲ့ပုံကတော့ နည်းနည်းလေးမှမထိမပိနိုင်ဘူးတဲ့ဤလူတို့မှမပြက်ရကားသစ္စာမှန်တိုင်းချိန်ကြီးခိုင်ကရွှေတိုင်းမြင့်မို့ယုဂန်တို့တို့လက်ပြူပြီးလိမပိထိုသူတိလိုက်ဟူဤမသူတော်မှာသစ္စာမကြိုက်မူသားလိုက်ဤသူတော်မဟုတ်တဲ့သူရောက်ကြတော့တဲ့အမှန်စကားကိုမကြိုက်ဘူးအမှန်စကားဆိုရရင်အမှန်စကားကြားရရင်နားခါတယ် အမှန်စကားဆိုရရင်အသေးရတယ်အမှန်စကားမကြိုက်ဘူးဘာပဲကြိုက်တယ်လဲမူသားပဲကြိုက်တယ်နဲ့နဲ့ကလေးဖြစ်ဖြစ်လိမ်လိုက်ရမှာလှဲ့လိုက်ရမှာကောက်ကျစ်လိုက်ရမှာဒါမှသူသဘောကျတယ်တဲ့အဲ့ဒါကတော့မသူတော့တဘာဝပဲတဲ့သူတော့သူကောင်းသူမြတ်လောင်းရဲ့တဘာသူမြတ်တို့ရဲ့တဘာဝကတော့အမှန်စကားပဲကြိုက်တာပဲတဲ့အဲ့ဆိုကြည့်ရအောင်ဤလူတို့မှာမပြည့်ရာက သစ္စာမှန်တိုင်းမပြက်ရသာနော်မပြက်စီးရသည်လို့ဆိုရက်ဤလူတို့မှာမပြက်ရသာသစ္စာမှန်တိုင်းချိန်ကြီးခိုင်းကရွှေတိုင်းမြင့်မူယုဂန္တုတို့လဲပြူပြီလီမပိထိုသူတိလိတ်ဟု သည်မသူတော်မှာသစ္စာမကြိုက်မူကားလိုက်၏ဤလူတို့မှာမပြည့်ရသာသစ္စာမန္တိုင်ချိန်ကြီးခိုင်းနာချွေတိုင်းမြင့်မို့ယုကန်တို့တို့လက်ပြိုးပြီလီ တိထိုသူတိလိမ့်ဟု၏မသူတော်မှာသစ္စာမကြိုက်မူကားလိုက်၏ဒါကြောင့်အမှန်စကားကိုသာဆိုနိုင်အောင်ကြိုးစားရတယ်အမှန်စကားဆိုလိုတဲ့စိတ်ထားတွေဒါမိမိတဏ္ဍာမှာဖြစ်ပွားအောင် ကြိုးစားရတယ်တဲ့အဲ့ဒါလိုကြိုးကြိုးစားခြင်းအပြင်စိတ်အညစ်အကြေးတစ်ခုဖြစ်တဲ့မာယာစိတ်ထတာထေယစိတ်ဓာမိမိသဏ္ဍာန်ကစင်ကြယ်သွားမယ်မာယာတာထေယစိတ်ထရှိနေပြီဆိုလို့ရှိရင်သူတို့ဘာကိုလိမ်မှုလှဲ့ဖို့ပဲကောက်ကြည့်ဖို့ပဲဒီလိုစိတ်ထတွေပဲမိမိသဏ္ဍာန်မှာဖြစ်နေလို့ရှိရင်စိတ်အညစ်အကြေးတင်းနေတာပဲစိတ်ထဲမှာမဲညစ်နေတာမဲညစ်တယ်ဆိုတာအကုသိုလ်ပဲကာဏခေါ်တယ် အဲ့ဒီမဲညက်တဲ့စိတ်တွေဖြစ်ပြီဆိုလို့ရှိရင်အပြောကလည်းညင်မဲတဲ့အကုသိုလ်အပြောတွေပဲပြောလို့အလုတ်ကလည်းပဲညင်မဲတဲ့အကုသိုလ်တွေပဲလုပ်မယ်မမှန်မကန်နေပြောပြီးမမှန်မကန်နေပဲလုပ်တဲ့အခါကျတော့အကျိုးရတဲ့အခါမှာလည်းပဲအရင်တစ်ပတ်ကပြောခဲ့တဲ့အကြံပေးအရာရှိပရောဟိတ်ပုံနာခံစားရတဲ့ဒုက္ခမျိုးတွေခံစားရတာများတာပဲဒါကြောင့်ကြက်ကြက်ရှောင်ရတယ်တဲ့မူသားမူသားရှောင်လို့မို့အမှန်စကားပဲဆိုပြီးဆိုလို့ရှိရင်ဩဇာရှိတယ် မိမိစကားလူလေးစားတယ်ယုံကြည်တယ်လိုက်နာတယ်နာယူတယ်အဲ့ဒီကသစ္စာဆွမ်းကြောင့်ပဲခုနကြည်တစားတို့လိုတခြားတခြားလည်းရှိသေးတယ်မိမိမှာရှိတဲ့အစွမ်းတတ္တိကလေးတွေရှိလာတယ်ရှိလာပြီဆိုဒီအစွမ်းတတ္တိအသုံးပြုခြင်းအပြင်မိမိအကျိုးသူဘာအကျိုးနှစ်ကျိုးလုံးကိုမိမိကဆောင်းနိုင်တယ်ရှင်းကယသိတပါ ကန္နဒီပါယနာယတိကန္နဒီပါယနာယတိဟာတောရွာတရားနဲ့မကမကမှာနေတဲ့အခါကျတော့အဲ့ဒီရွာကတခါကဒီယတိကိုကြီးညိုလို့မလို့သူကကြောင်းတင်လာလေးဆောက်ပြီးတော့လူရထားတယ်ယတိလည်းဒီမှာပဲတရင်တော့တနေ့တော့တကားရဲ့သူဇနီးရဲ့သူသားလေးရဲ့သားလေးကယဉ်ညတ္တကုမာရ ယသိစီသွားကြပြီးတော့စီကကြသူပဲတန်းရံသူကြတန်းကြယသိနဲ့ဒကာဒကမနှစ်ယောက်နဲ့စကားပြောနေတော့ကလေးကရင်လေးလှိမ့်လှိမ့်လှိမ့်လှိမ့်ပြီးကစားနေကစားနေရကရင်လေးကလိုက်ပြီးတော့တွင်းနဲ့တွင်းနဲ့ဝင်သွားတဲ့အခါကျတော့ကလေးကရင်လေးဝင်သွားတဲ့တွင်းနဲ့ကိုလက်နှိုက်လိုက်လက်နှိုက်လိုက်တော့အတွင်းထဲမှာရမိုးရရှိတာကို murió alguien